ရှမတဲခရင်ခန်းကြီး7အငယ်1မှ6ထိုတို့တကြိမ်နှစ်ပါသောတပည့်တော်တို့ကို အကုန်စင်မှားထားတော်မူပြီလင်မြို့ရွာများတို့၌ဆုံးမဩဝါဒပေးခြင်းဟံ၎င်းတည်င်းကြားပြောခြင်းဟံ၎င်းထိုရက်မှကြွတော်မူ၏ခရစ်တော်ပြုတော်မူသော အမှုတို့ကိုယောဟန်သည်ထောင်ထဲမှကြားသောအခါမိမိတပည့်နှစ်ယောက်ကိုဆေလွတ်၍ကိုရိုဒီကြွလာသောသူမှန်သလောသို့မဟုတ်အခြားသောသူကို မျှော်လင့်ရပါမည်လောဟု မေးလျှောက်ကြ၏ယေရှုကလည်းသင်တို့သည်ကြားရသမျှမြင်ရသမျှတို့ကိုတွား၍ယောဟန်အားကြားလျှောက်ကြလော့မျက်စိကန်းသောသူတို့သည်မျက်စိမြင်ရကြ၏ခြေမစွမ်းသောသူတို့သည်လှမ်းသွားရကြ၏နူနာဆွဲသောသူတို့သည်တန်ရှင်းခြင်းသို့ရောက်ရကြ၏နာပင်သောသူတို့သည် နာကြားရကြ၏တေသောသူတို့သည်ထမြောက်ခြင်းသို့ရောက်ရကြ၏ဆင်းရဲသားတို့သည်လည်းဝမ်းမြောက်စရာတရင်ကိုကြားရကြ၏ငါကြောင့်စိတ်မပြတ်သောသူသည် မင်္ဂလာရှိ၏ဟု ပြန်ပြောတော်မူ၏အငယ်9မှ10ထိုသူတို့သည်တွားကြသည့်နောက်ယေရှုသည်ယောဟန်ကိုအကြောင်းပြု၍ပရိသတ်တို့အားသင်တို့သည်အဘယ်မည်သောအရာကို ကြည့်ရှုခြင်းကတောသို့ထွက်သွားကြသနည်းလေလှုပ်သောကျူပင်ကို ကြည့်ရှုခြင်းကတောသလောသို့မဟုတ်နုညံသောအဝတ်ကိုဝတ်ဆင်သောသူကို ကြည့်ရှုခြင်းကတောသလောနုညံသောအဝတ်ကို ဝတ်ဆင်သောသူတို့သည်မင်းအိမ်၌နေတတ်ကြ၏ပရောဖက်ကို ကြည့်ရှုခြင်းငှာသွားသလိုမှန်ပေ၏ပရောဖက်ထက်ကြီးမြတ်သောသူလည်းဖြစ်သည်ဟုငါဆို၏ကျမ်းစာ၌လာသည်ကားကြည့်ရှုလော့တင်သွားရလမ်းကိုပြင်ရသောငါ၏တမန်ကိုတင့်ရှိ၌ငါစေလွတ်၏ဟု ဆိုရ၌ထိုသူကိုဆိုလိုသည်အငယ်7မှ15 ငါအမှန်ဆိုသည်ကားမိမမွေးသောသူတို့တွင်ဗတ္တိဇံဆရာယောဟန်ထက်ကြီးမြတ်သောသူတယောက်မျှမပေါ်မထွန်းသေးသို့တော်လည်းကောင်းကင်နိုင်ငံတော်တွင် အငယ်ဆုံးသောသူသည် ထိုသူထက်သာ၍ကြီးမြတ်၏ဗတ္တိဇံဆရာယောဟန်လက်ထက်မှစ၍ယခုတိုင်အောင် ကောင်းကင်နိုင်ငံတော်ကို အနိုင်အထက်ပြုကြ၏အနိုင်ထက်ပြုသောသူတို့သည်လည်းလူယူဝင်စားရကြ၏ယောဟန်မရောက်မီတိုင်အောင် ပညတ်တိကျမ်းအနာဂတ်တိကျမ်းရှိသမျှတို့သည် ဆုံးမဩဝါဒပေးကြ၏တင်တို့သည်ငါစကားကို နားခံနိုင်လျင်ဤသူကားလာလတန်သောအေလိယဖြစ်သည်ကြားเสียနားရှိသောသူမည်ဒီကားကြားပါစေအငယ်16မှ19ဤလူမျိုးကိုအဘယ်ဥပမာနှင့်ပုံပြရအံ့ဤပွဲသည်၌ထိုင်နေသော သူငယ်တို့သည်မိမိသူငယ်ချင်းတို့အားအတန်ကိုလွှင့်၍ ငါတို့သည်တာယာစွာတီးမှုတ်တော်လဲသင်တို့သည်မကကြညည်းတွားစွာမြည်တမ်းတော်လဲမငိုကြွေးကြဟု ပြောဆိုသော သူငယ်တို့နှင့်ဤလူမျိုးသည်တူလှ၏။အကြောင်းမူကား၊ယောဟန်သည်မစားမသောက်ဘဲလာသည်ရှိသော်၊သူတို့က၊ဤသူသည်နတ်ဆိုးစွဲသောသူပါတကားဟုဆိုကြ၏။လူသားသည်စားသောက်လျက် လာသည်ရှိသော်၊ဤသူသည်စားကြူးသောသူ၊စပျစ်ရည်သောက်ကြူးသောသူပါတကား အခွန်ခံသောသူနှင့်သိုးသောသူတို့ကို မိတ်ဆွေဖွဲ့သောသူပါတကားဟု ဆိုပြန်ကြ၏သို့တော်လည်းပညာတရားသည်မိမိသားတို့တွင်ကဲ့ရဲ့ပြစ်တင်ခြင်းနှင့်လွတ်သည်ဟုမိန့်တော်မူ၏အငယ်20မှ24ထိုအခါများစွာသောတကူတော်ကို ပြတော်မူသောမြို့ရွာတို့သည် နောင်တမရသောကြောင့်ထိုမြို့တို့ကိုဤတို့ကဲ့ရဲ့ပြစ်တင်တော်မူ၏။အိုခောရစိန်မြို့ တင်သည်အမင်္ဂလာရှိ၏။အိုဘေဇဒမြို့တင်သည်အမင်္ဂလာရှိ၏။အကြောင်းမူကားတင်တို့တွင် ပြသောတကိုးကိုတုရုမြို့နှင့်ဇီးဒုံမြို့တို့တွင်ပြဘူးလင်ထိုမြို့တို့သည်ရှေးကာလ၌ရှောတေအဝတ်ကိုဝတ်၍ပြာနှင့်လူလျက် နောင်တရကြလိမ့်မည်။ငါဆိုသည်ကားတရားဆုံးဖြတ်သောနေ့၌တင်တို့သည်တုရုမြို့နှင့်ဇီးဒုံမြို့ထက်သာ၍ခံရကြလက်တံ။အိုကပေရနောင်မြို့တင်သည်မိုးကောင်းကင်တိုင်အောင် မြောက်စားခြင်းကိုခံရတော်လဲမရဏနိုင်ငံတိုင်အောင်နှိမ်ချခြင်းကိုခံရလက်တံအကြောင်းမူကားတင်၌ပြသောတကူကိုတောတို့မြို့၌ပြုဘူးလျင် ထိုမြို့သည်ယခုတိုင်အောင်တည်ရ၏ငါဆိုသည်ကားတရားဆုံးပြတ်သောနေ့၌တင်သည်တောတို့မြို့ထက်သာ၍ခံရလက်တံဟုမိန်တော်မူ၏အငယ်25မှ30ထိုအခါယေရှုကကောင်းကင်နှင့်မြေကြီးကိုအစိုးရတော်မူသောအဖာ ကိုတော်သည်ပညာအလိမ္မာနှင့်ပြည့်စုံသောသူတို့အားဤအရာများကိုထိမ်ဝှက်ကွယ်ထားလျက်သူငယ်တို့အားဘော်ပြတော်မူသည်ဖြစ်၍ကျေးဇူးတော်ကိုအကျွန်ုပ်ချီးမွမ်းပါ၏။ထိုသို့အလိုတော်ရှိသောကြောင့်မှန်ပါ၏အဘ။ငါ၏ခမည်းတော်သည်ခပ်သိမ်းသောအရာတို့ကိုငါ၌အပ်ပေးတော်မူပြီ။ခမည်းတော်မှတပါးအဘယ်သူမျှသားတော်ကိုမသိ။သားတော်နှင့်သားတော်သည်လင်းစေလိုသော သူမှတပါးအဘယ်သူမျှခမည်းတော်ကိုမသိ ဝန်လေး၍ပင်မသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်ငါတပိုးကိုတင်၍ထမ်းကြလော့ငါထံ၌နီးခံကြလော့ငါသည်နုညံ့တိမ်မွေ့နှိမ့်ချသောစိတ်တော်ရှိ၏တင်တို့စိတ်နှလုံးသည်တက်တာခြင်းကိုရလိမ့်မည်အကြောင်းမူကားငါတပိုးသည်ထမ်းလွေ၏ငါဝန်လဲပေါ့၏ဟုမိန်တော်မူ၏